ရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌9ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဖြစ်တဲ့တရားဓမ္မနာခြင်းလေးကိုအားထား၍အလုတ်သုံးခုလောက်ရပုံပြောခဲ့တယ်နော်ဟုတ်ကဲ့တရားကိုနာခြင်းဆိုတာည9နာရီကမနေ့3နာရီထင်တယ်ဗျာအဲ့ဒါနာခြင်း ဆရာတော်တို့9နာရီက3နာရီဆိုတော့6နာရီတည်းနဲ့အဲ့တော့လုံးလုံးချိန်မှာဘယ်လောက်ရှိရောအေးတရက်16နာရီဒါတတိစနေပဲသိမရဘူးဆိုတော့မရှိဘူးကြာကိုရမယ်မှတ်တာစပါစေဟုတ်ကလားဗျာအဲ့တော့တို့အဲ့ဒီတရက်လုံးလုံးကိုရှိသမျှအချိန်ဟာရွှေအချိန်ကဲ့သို့ဖြစ်အောင်တို့လုပ်ကြရလိမ့်မယ်ဟုတ်ကလားဗျာ အဲ့တော့အမှားမှအမှားတို့အမှားမှဟိုဣရိယာပုပြောင်းရင်ပြောင်းမယ်ဟုတ်ကလားပြီးတော့မိမိခန္ဓာထဲမှာလည်းနေရာပြောင်းရင်ပြောင်းမယ်အမှားမလွတ်ရင်တော်ပြီဒါထင်တယ်ဒါမှန်အားလေးတစ်ခုတည်းနဲ့ညံတက်မှာနော်ဟုတ်ကလားဗျာတို့ဟိုစက်တီကြတော့ဒါဖီလဲထဲရပါတယ်ပြီးတော့စက်ဖီလဲထဲရပါတယ်ဟုတ်ကလားဗျာ ပြီးတော့ရည်တဲ့ထည့်ရသေးတယ်နဲ့အင်းအဲ့လိုထည့်ပြီးနှိုးမှသူကသက်ကြီးလေရတယ်ဗျဟုတ်ကလားနိုင်ကြတော့ဖြီရီပြားတွေပါသေးလားဟင်ဟိုဓာတ်ဖြီထည့်သေးလားဒီသေးဘောဗျာဟင်သက်စီဘောဗျာရေဘောထိုးရသေးလားတိုင်းအဲဘာမှစီမပါပြန်ပါနဲ့ဘာလို့သွားနေတော့ဟင်ဓာတ်ခဲအားလေးအချိန်လေးနဲ့သွား ဟုတ်ကလားဗျအရှိန်လေးနဲ့အရှိန်လေးနဲ့ဟိုရှေးခေတ်နဲ့ပြောရင်တော့စကြည်လေးထင်တယ်ရှေးခေတ်ကစကြည်လေးတွေရှိတာအခုတို့ဒါခဲတော့မလို့ဘူးအခုမှဟိုတို့စကြည်မသုံးမနဲ့ဒါခဲသုံးတာထင်တယ်ဟဲ့အဲ့တော့အဲ့ဒီစကြည်အားလေးတို့ဒီဒါခဲအားလေးတစ်ခုတည်းနဲ့ယုံပြီးနာယူတလုံးလုံးအလုံးလုံးပြသွားတယ်မဟုတ်ဘူးလားအဲ့ဒါပါတော့ဗျာအရှိန်ထွာလေးဟာပေါ်လာနေမယ်ဟင် တန်အားကဟောအရှိန်စွာလေးပေါ်လာခြင်းနဲ့တို့ဒီကလည်းမှတ်အားလေးဟာအရှိန်ပဲအဲ့ဒီမှတ်ချိန်နဲ့ပွားမှာဟိုတို့တထိုင်ကမှတ်အားပြီးဒုတိယတထိုင်ကိုပံ့ပိုးနိုင်အောင်လို့ကြားမှာသင်ကြံလေးနဲ့ထင်တယ်ဟင်ဇက်တိုက်ထိုင်မှာဆိုတော့ယောဂီတို့ပြင်မမှာပေါ့ဟုတ်ကလားစိတ်ထိုင်မကြသေးတဲ့ယောဂီကကိုယ်ထိုင်မကြနိုင်သေးဘူးဗျာဟုတ်ကလားဗျာဟင်ဟိုစိတ်မငြိမ်သေးတဲ့ယောဂီကကိုယ်တည်းမငြိမ်နိုင်သေးဘူးဗျာဟုတ်ကလားဗျာ ဟိပြီးတော့တို့အလုတ်သေးကဟိုလုတ်အားကမရသမျှကာလပါလုံးအလုတ်လည်းပြောမှဟုတ်သေးဘူးဗျာဟိလုတ်အားကမရဘဲနဲ့လုတ်ရင်ဘယ်လိုနေတော့ဟိအခုဟောလုတ်အားကရပါလားဘယ်တော့လုတ်ခရှင်မာတဲ့တော့အာဘယ်တော့ယောလုတ်ခရှင်မာတဲ့တော့ဆိုလုတ်တော့မှာခမညာဟိဟိအဲ့တော့လုတ်ခရှင်မရှင်ဆိုတော့ယောဂီတို့လုတ်ကောင်းမှရှင်နိုင်မယ်ထင်တယ်ဟိ ဟေးဟေးစိတ်ပါလည်းပါအဲစေနာဘဝနဲ့လုပ်ရင်တော့ဟိုရှင်းလိမ့်မယ်ဗျဟုတ်ကလားစိတ်မပါလည်းမပါနဲ့အင်းလုပ်ရင်တော့ရှင်းမှာဟုတ်ဘူးဗျာဟေးဟိုတို့လူလူချင်းနာမျက်နာလိုက်တာတရားကမျက်နာလိုက်ဘူးဗျဟေးဟိုတရားပွားညာလို့ရသလားအဲလူလူချင်းနာညာလို့ရတာဗျတရားပွားညာညာမနေနဲ့ဟုတ်ဟုတ်ဗျာသူကတော့ပြောကြတဲ့ကတရားလို့ပြောတာတရားကိုတရားသဗျာဟုတ်ကလား ဟင်ဟိုတို့လူပဲလိုက်လိမ့်မယ်မထင်နဲ့အဲတို့ကတော့နည်းနည်းပဲလိုက်ခြင်းပဲလိုက်မယ်တရားကတော့နည်းနည်းမှပဲလိုက်ဘူးဗျာဟုတ်ကလားဗျာအဲ့တော့တရားကိုတော့ယောဂီတို့ဘက်ကလည်းတရားသဖြင့်ဆက်ဆောင်ကြမှာဟုတ်ကလားတရားကိုတရားနဲ့ဆက်ဆောင်မှရမယ်ထင်ဟဲ့ဟုတ်ကလားဗျာအဲ့တော့တို့ကဒီ16နာရီလုံးလုံးမှတ်ချိန်လေးတက်ပေါ်အောင်လုပ်ရမှာဒါကြီးယောဂီတို့တာဝန်လေသဘောပေါက်မှာလဲဘာဖြစ်လို့ဒီလောက်ထိမှခိုင်းနေတယ်လဲ အဲဒိဉ္ဉံလည်းဘာလို့မှထိုင်နေတယ်လဲယောဂီတို့မေးစရာရှိလို့ပြောတာလေဟုတ်ကလားဗျာမှတ်ရှင်လေးတက်သွားစေချင်တာလေဟုတ်ကလားမှားဒီထထထထအဲစစစစသွားရင်မှတ်ရှင်ဆိုတာတက်လာနိုင်မယ်ဟုတ်ကလားဗျာအဲမှတ်ရှင်တက်သွားရင်တို့မှတ်ဉဏ်ဆိုတာတက်ကိုလာဗျာစိတ်သာချရှားကိုရှားမနေနဲ့ဟိုလုံးဝမဲ့တာဝန်သာကြည်ပေးဖေးဟုတ်ကလားဗျာအဲလုံးဝမဲ့ကိုယ့်ဘက်ကတာဝန်သာကြည်ပေးဖေးသူ့ဘက်ကလက်မနေပါဘူးဗျာ လာပါလိမ့်မယ်မှတ်ညာဟုတ်ကလားတို့သာလို့သုံးတော့တမာရိညာဟိတို့ဒီမှာသုံးတော့မှတ်ညာဟုတ်ကလားဗျာအဲ့တော့အဲ့ဒီမှတ်ညာတက်အောင်လို့တရက်တာကာလအတွင်းကိုအလုပ်ကိုသုံးပိုင်းပိုင်းပေးထားတယ်တင်ဗျာသုံးပိုင်းထင်တယ်ထိုင်ပြီးမှားရတဲ့အပိုင်းဟုတ်ကလားတထိုင်နဲ့တထိုင်ကြားကိုဈေးရံနဲ့ဟိကြားကံကြားထိုးပြီးဟုတ်ကလားပေးထားတဲ့အပိုင်း ပြီးတော့တရက်တာအတွက်မိမိတို့မလုံမဖြစ်တဲ့ဟိုစားမှုတောက်မှုတွေရှိနေဦးမယ်ဟိဒါလည်းကင်းဥမာရာပဲလေဟိမစားဘဲနဲ့ဘယ်လိုလုံနိုင်ဘူးတို့ဟဲ့လုံနိုင်ဘူးဗျဟုတ်ကလားဟိုသူ့ခိုင်းရင်သူ့အစာအစာရှာကျွေးရလိမ့်ဦးမယ်ထင်တယ်ဟဲ့ဟိသူ့ခိုင်းစားကျင်တာဟုတ်ဟိအဲ့တော့သူ့အစာထဲရလိမ့်ဦးမယ်ရေမိုးချိုးပေးရလိမ့်ဦးမယ်အဲ့ဒါကိုအထူးထူးမူရပါရင်ဆိုတော့သူသုံးမင်းပေးထားကြတယ်ထင်မလား ဟုတ်ကလားဘယ်ပိုင်းဖြစ်ဖြစ်အနုပါဒနာ၄ချက်နဲ့ပဲသို့တော့ထိုင်တဲ့နေရာမှာအနုပါဒနာ၄ချက်သူ့စိတ်သွားရာ၄ကိုစွဲစိတ်သွားရာကို မှတ်စိတ်ကလေးပါဒီဟိုစွဲစိတ်နဲ့မှတ်စိတ်ကလေးလဲယူရမှာထင်တယ်ဟင်အရင်ကတော့တို့စွဲစိတ်တွေနဲ့နေတာမဟုတ်ဘူးလားအဲ့ဒါလေးကိုမှတ်စိတ်ကလေးနဲ့လဲယူမှာဗျာလဲယူမှာသဘောပေါက်သလားဟင်ဟင်သွေးစိတ်ကလေးကိုတို့မှတ်သိမ့်နဲ့လဲယူနေတာဗျာ အဲ့တော့သွဲသိကလေးကဟိုနှာသီးဝမှတ်လို့ရှိရင်နာသီဝစိတ်ဝင်စားရင်စိတ်ဝင်စားတဲ့နေရာအပြင်ပြင်ထွက်ပြီးတော့ရှောက်ဆက်ဆက်ဆက်ဆက်နဲ့သွားနေလိမ့်မယ်ထင်တယ်။အဲတော့စိတ်သွားလို့သွားရမလားလို့လည်းຢာလုံမနေနဲ့ဟုတ်ကလား။စိတ်သွားလို့တရားပြက်တယ်လို့လည်းຢာလုံနေနဲ့အေး तू သွားတဲ့နေရာလိုက်မှပြေပါလား။ဟုတ်ကလားဗျာ။ဟိဟိအဲတော့ तू ကရော တတိကိုအလွန်ကြောက်တဲ့စိတ်ဟုတ်ကလားဗျာ။ဟိ ဟိုအကုန်လုံးမှာစိတ်ကိုနိုင်တာတတိတလုံးပဲရှိတယ်ဟုတ်ကလားဗျာဟင်ဟိုဖရာကောဟိုဒုစိတ်တွေကိုနိုင်မလားဗျာအဲယဟန္တာတွေကောဗျာနိုင်ပါဦးများအဲတို့ဟိုသက်ဆိုင်ရာအစိုးရတွေကောနိုင်ပါဦးများအစိုးရအုပ်ချုပ်နိုင်တာကိုယ်နဲ့နှုတ်ပဲကိုယ်နဲ့ကတော့မဟုတ်တာသွားမလို့နဲ့ဥပဒေဝင်ဖမ်းမှာပဲဟင်နှုတ်နဲ့လည်းမဟုတ်တာသွားမလို့နဲ့အခုကြအခုဖမ်းမှာခင်ဗျားတို့ဟင် အဲစိတ်နဲ့ဟာကြဘယ်ဆိုရဖန်ရဲတော့ဟုတ်ကလားဗျဟင်ဟိုစိတ်နဲ့တော်လန်ဟိုပုံကံနဲ့တော်လန်ကြီးကိုဘယ်ဆိုရဖန်ရဲတော့ဖန်ရဲပေါ့ဗျာဟင်ဖန်ရခေါင်းမှန်းတောင်းပြီးဘူးထင်ဟင်ဖန်ရဲဖို့နေနေတာလားဖန်ရခေါင်းမှန်းကိုမသိတာဗျဟုတ်ကလားဗျဟင်စိတ်နဲ့လွန်ကျူးတဲ့မတိမ်မှုဘသူတိုင်ရဲတော့ဟင်တိုင်ညာမှန်းကိုသိဘူးဗျဟုတ်ကလားဗျဟိုစိတ်နဲ့ကျူးလွန်တဲ့ခိုးမှုကော လူရမှုကောတန်ရဲလားဟိတန်ရဲပေါင်ဗျာအဲ့တော့စိတ်ပြီးသူကသူ့ကိုဘသူမှမနိုင်တဲ့အတွက်သူကဘသူမှကိုလည်းမမှုဘူးဗျာဟုတ်ကလားဗျာဟိသူတောင်းကျမ်းကျင်နိုင်တောင်းကျမ်းနေတဲ့စိတ်ဗျာဟုတ်ကလားသူ့နိုင်တာဘသူတော့မြို့တတိတလုံးမှာဟုတ်ကလားသူ့နိုင်တာတတိတလုံးမှာတတိကြသူအပေကြောက်တယ်အဲ့တော့ဒီကတတိလေးယောဂီတို့ကဟို စိတ်မပါလက်မပါနဲ့မှေးမှမယ်တုံးမမှတ်လို့ကောင်းရင်လည်းမှေးလိုက်နေမယ်ဟုတ်ကလားဗျာအဲ့ဒီမှေးလို့ဟိုအချိန်လေးကြာနေတဲ့အချိန်ဖြတ်ဖို့သူထွက်ပြေးတာဟုတ်ကလားဗျာဟင်အဲ့ဒီချိန်လေးကိုဖြတ်ဖို့ထွက်ပြေးတာဘယ်ကဝင်ဆုံးနဲ့ထွက်ဆုံးဘယ်ကပြေးတာများတယ်လဲဟင်အောင်မအဲ့ပြောပြောတတ်သူတွေရှိတာပါဗလားဟဲ့ဟင်အဲ့တော့အဲ့ဒါခွေးတို့ပေါက်လို့မှတ်တော့ဟုတ်ကလားဒါခွေးတို့ပေါက်မှန်သည်အဲ့ဒါလေး ဒီနေရာလေးကိုဂယုစိုက်နေလိုက်ရင်လုံသွားပြီဘောင်းတော့ဝင်ဆုံးကအာယူလေအပိယူနေတဲ့အချိန်မှာထွက်တာကိုထွက်ဆုံးကလှုပ်ချတာလေလှုပ်ချလိုက်တော့ဟိုထွက်ခါသားမှာတိုက်အားရှိသေးတယ်လေသူမှတ်တရားလေးကြံသေးတယ်လေအဲအလေကြတော့အားလေးနဲ့အလေလာရောက်သွားပြီထင်တယ်တို့တော့မှတ်တရားလေးရှိသေးတယ်လေအဆုံးကြတော့ရှုပ်ဆိုတော့သူသိလားအဲထွက်တရားကြီးအဲ့ဒီကထွက်တာလားဒါယောဂီတို့ကိုယ်တိုင်သဘောပေါက်အောင်ကြည်လားဟုတ်ကလားဗျာဟေး အဲ့ဒီကနေပြီးတော့သူသွားနေကြတကြသွားတာဗျာဟုတ်ကလားအဲ့တော့သူဟိုမိဘကွယ်ရာကိုဆော့တတ်တဲ့ကလေးအဲ့ဒါကိုမိဘကသိမချတော့အိမ်ကိုထိမ့်သိမ့်ထားတယ်အိမ်ထိမ့်သိမ့်ထားပြီမဲ့အမေဖြစ်သူကဟိုတခြားအိမ်ဘာဟိရာကိစ္စတွေလည်းလုပ်ရသေးတကူဗျအဲ့တော့အမေဖြစ်သူတခြားလို့လုပ်နေတော့ကလေးကလက်ကနေဆိုထွက်ပြေးတာတင်တယ် ကလေးဆိုတာအဖော်နဲ့ပြောတတ်တဲ့အမျိုးဗျဟိကစားကွက်ကိုပြောတတ်တဲ့အမျိုးဗျဒါကလေးပဲမဟုတ်လားဟိဟိဟိကလေးကအဖော်နဲ့ပြောတတ်တယ်ဟုတ်ကလားပြီးတော့ကစားကွက်ကိုပြောတတ်တယ်ဟုတ်ကလားတို့ယောဂီတွေရောလူကြီးလားကလေးလားဟာကလေးတယ်ဗျာတို့ဟာတွေကလူကြီးလားကလေးလား အဖော်နဲ့ပြောတတ်ရင်ဟုတ်ကလားဟင်ကစားခွက်နဲ့ပြောတတ်ရင်လူကြီးလားကလေးလားတို့ဟာတွေကိုဟာကလေးတွေကြီးတယ်ဟောအခုမှနေကလေးရင်းဌာနရောက်ဟင်တို့လည်းကလေးရင်းတောင်ကြတယ်ဟုတ်တယ်နဲ့ဟဲ့ဟင်အဲ့ဒါလွတ်သွားအဲ့တော့အမေဖြစ်သူကတတိယတော့ဟက်ကောင်လေးဘယ်လိုဆိုရင်ဟင်အမေကြောက်တဲ့ကလေးချက်ချင်းကြံပြေးလာဟုတ်ကလားဟင် ဟေးတို့တတိကလည်းဒီလိုပဲတတိလေးနည်းနည်းမဲ့နေတော့သူထွက်ပြေးတာဟုတ်ကလားဒါကိုတတိကနေတော့ပြေးပြေးရတာអော်ချလိုက်ချက်ချင်းပြန်ပြေးလာတာထင်တယ်ဘယ်နာသူကြောင့်ခွေရဲသေးတော့အေးအဲ့လောက်ထိတတိအားဆွဲစိတ်ကူနိုင်တာဗျာဟေးဟေးအဲ့တော့တို့ဒီစိတ်ကိုသူ့ကိုချုပ်လို့လည်းမရဘူးချုပ်ကိုဆိုးတယ်ဟုတ်ကလားဗျာဝရိယမလွန်နဲ့လွန်ဖို့ဆိုးမယ်ဟုတ်ကလားသူ့ရိုင်းနေတော့ဝရိယလွန်ရင် ထုံပုံကဲနဲ့ပြစ်ထားတဲ့ဆုံးထုံပုံကဲနဲ့ပြစ်ဘယ်လိုနေတော့ဟေ့ထုံဆိုတခါတော့ပြန်ထွက်သွားတာထင်တယ်ဒီလည်းမလွန်နဲ့ခင်ဗျားတို့သူ့အားရှိတဲ့လောက်ကလေးကိုအလိုက်တင်လေးမှတ်ယုံကလွယ်လို့တခြားမရှိဘူးသဘောပေါက်လားဗျာဟေ့အဲ့ဒီဝရိယလွန်သွားရင်တက်စိတ်ဖြစ်သွားပြီတက်စိတ်ရှိရင်ပြန်ထွက်သွားမှာဟုတ်ကလားဗျာတက်စိတ်ကြရင်ပြန်ထွက်သွားတာဖြစ်ဗျအဲ့တော့အဲ့ဒီဟာလေးစိတ်ကိုမပြန်အောင် သူ့ရိုင်းတုံးလေးကိုတို့ကအလိုက်တင်လေးကိုကင်ပြီးပါသဘောပေါက်သလားဟင်ကိုကိုသုံးမဲ့လုတ်ခွင်လေးအဝင်အောင်လို့တို့ကရှိရလမ်းကြောင်းပေးယုံတတ်နိုင်လားဟုတ်ကလားအဲ့ဒါလေးကိုရောက်ပြီးတော့သဘောကျမှခေါင်းအေးအေးလေးနဲ့လှုပ်ကြည့်သမ်းပါဟုတ်ကလားဗျာအဲ့တော့တို့ထိုင်တဲ့နေရာကြတော့တဲ့ဟိုမနေ့ကတော့အနုပဒနာ၄ချက်နဲ့ပြောခဲ့ပြီတဲ့နော် ဒီနေရာထိုင်ပုံလေးသူ့ဘုရားရှင်ကသူ့သားသမီးတွေမထိုင်တတ်မှာသို့လို့မှားထားခဲ့သေးတယ်ဗျဟုတ်ကလားဣဒဘိခဝေဟင်အရိညကတော်ဝါဒုက္ခမူလကတော်ဝါသူညခါရကတော်ဝါနေတည်တဲ့ဒီတဲ့ပန်းလင်ကအာပုသိတဝါဥဇုံခါယပဋိဒါယပရိမုခံတတိဥပတပိတဝါဟေ့ ထိုင်ပုံလေးကိုညွှန်ကြားထားတာလေဣဒဘိကဝေဘိက္ခုဣဒဘိက္ခုဤသာသနာတော်မှာရှိသောသူတော်ကောင်းသည်ဟုတ်ကလားဟင်အရိညကတော်ဝါတောတောင်ကိုသွား၍ဖြစ်စေဒုက္ခမူလကတော်ဝါတိတပင်ရင်ဝါတပင်ရင်ကိုသွား၍ဖြစ်စေတုံညကာရကတော်ဝါလူသူတိတ်ဆိတ်တဲ့ ဖိတ်ငြိမ်ရာကိုတွားရောက်ရဖြစ်စေတဲ့ဟုတ်ကလားဗျာဒါကဟိုတရားသမားနဲ့တင့်လျော်တဲ့သုံးဌာနညွှန်ထားတာတယ်ဟိတော်တောင်လူမရှိတဲ့နေရာတယောက်ထဲကြပဲနဲ့တော့ဟိအာယုံအတိုက်ဆွဲမရှိတဲ့နေရာမှာဒုစိတ်နေမှာပေါ့ဟုတ်ကလားဗျာဟိဟိအာယုံကြီးဟိုစိတ်ကစားရကစားခွက်မဟုတ်ဘူးလားအဲ့တော့ကစားခွက်မရှိတဲ့နေရာကိုသွားပေးပါလို့ထို့လို့တပြား ဟုတ်ကလားအဲရောက်တော့ဘယ်လိုလုပ်ရမလဲဆိုတော့ပန်းလင်ကံအာပုစိတ်တော်ဟာပန်းလင်ကံဆိုတာထက်ဝက်လေဟိခန္ဓာကိုယ်ရဲ့တဝက်ကိုအောက်ပိုင်းကိုဆိုလိုတယ်ဟုတ်ကလားအာပုစိတ်တော်ဟာဟင်ဖွဲ့ခွေပေးပါဟင်အောက်ပိုင်းလေးကိုတော့ဖွဲ့ခွေပေးပါလို့ဆိုလိုတယ်ဟုတ်ကလားဗျာဥဇုံကာယံပဏိဒါရတဲ့အထက်ပိုင်းကိုလေးတော့ဖြောင်းပြောင်းလေးထားပေးပါ ဟုတ်ကလားဗျာဒါဖရာကိုယ်တိုင်ပြောသွားကြတဲ့စကားပါဗျာဟေးအောက်ပိုင်းလေးတော့ထက်ဝက်ခွဲခွေပေးပါတဲ့အထက်ပိုင်းတစ်ပိုင်းဖြစ်တဲ့ကိုကိုတော့တဲ့ဖြောင်းပြောင်းလေးထားပေးပါတဲ့ဟုတ်ကလားအဲ့လိုထားပေးပြီးရင်ပရိမုခံတတိန်ဥပထပိတဝါတဲ့မိမိရှုလို့တဲ့ရှုွက်ကိုတတိလေးကိုရှုရှေးရှုပြီးတင်ပေးထားလိုက်သံပါတဲ့နေရာသတ်မှတ်ပေးတာတဲ့တတိလေးကိုနေရာချပေးတာတဲ့ တို့ယောဂီတွေကြတော့ဘယ်မှာဟိုတတိရဲ့နေရာချထားတဲ့နေရာတော့အေးနာသီးပြားလေးကိုတတိလေးပို့လို့ပေးပါတဲ့ဟိအဲ့လိုလေးပို့လို့ပေးပြီးတော့နေတည်တဲ့တိနေထိုင်လိုက်ပါတဲ့ဒါတို့ဟိုမဟာတတိပဋ္ဌာနာတုတ်မှာဘုရားကိုယ်တိုင်အထိုင်ခိုင်းတဲ့ထိုင်ပုံထိုင်နည်းလေးလေအဲ့တော့တို့ဒါလေးကိုရှင်းညာသို့ဟုတ်ကလားကြံတဲ့ဟိုမှတ်ပုံမှန်နေရတော့မနေရတယ်ပြောပြီးပြီတဲ့ ဟေးဟေးတောတာတော်ဝအာတတတိတာတော်ဝပတတတိသွားအဲအဲ့လိုလေးလုပ်ပြီးတော့ဝင်သက်ထွက်သက်ကလေးကို ရှုပါဒါပြောတာထင်တယ်တင်ထားတဲ့တတိလေးနဲ့မပြတ်မလတ်တလက်မနေ့ကပြေးပြီပြီလေဟုတ်ကလားဒီကံဝါအာတတန်တော်ဒီကဒီကံဝါပတတန်တော်ရာသဝါအာတတန်တော်ရာသဝါပတတန်တော်ဒါလည်းမနေ့ကဘာသာပြန်ပြေးပြီလေရှည်ရှည်သလိုတိုးတိုးသလိုဒီလိုထင်တယ်သူ့ဘာသာပြန်တော့ရှည်ရှည်သလိုတိုးတိုးသလိုဒါပဲထင်တယ်ဟေးပြီးတော့တာဘာကာယပတိတံဝေတိအာတတိတမတိသိခတိ တာပါကာယပရိတံဝေတီဆိုတာဟင်ဒီနာသီးပြလေးနဲ့တိုက်နေတာလေးကိုအကုန်လုံးမှတ်ပေးပါလို့ဆိုလို့ဒါကိုပဲတို့ကတော့ဒလဇမှတ်ပေးပါဒီလိုလားဟင်အဆက်မပြတ်မှတ်ပေးပါဒီလိုလားဟင်အတူတူပဲထင်နေဒီစကလုံးဒလဇမှတ်ပေးပါအဆက်မပြတ်မှတ်ပေးပါအစားအလဲဆုံးမှတ်ပေးပါအတူတူထင်နေအတူတူပဲအတူတူပဲအဲ့ဒါကတပါကာယပရိတံဝေတီအာတတိတမတိပါတတိတမတိတေကတိအဲ့ဒီပါဠိတော်ကိုပြန်စောင့်ထုတ်ပါတာပြန်ပေးထားတာ ယောဂီတို့ဗာရိတော်တွေနဲ့ကုန်လျှောက်ပြောနားရှုပ်ကုန်မှာကုန်လို့ဟုတ်ကလားဗျာဟိပြီးတော့ပသမယံကာယသင်္ကာရံအတ္တတိတမတိပတ္တတိတမတိဟုတ်ကလားဒါကအရှုပြင်း၍ယုံရင်ကျမ်းမ်းတဲ့ဟာဆိုတာစိတ်ထဲမကြရင်အရှုပြင်းပေါ်မှာပေါ့ဟုတ်ကလားခေါင်းမအေးတော့အရှုဆိုင်တွေပြင်းပေါ်မှာပေါ့ဒါမို့ခေါင်းအေးအေးစိတ်ထိုင်ကြကြထားပါဒီလိုထင်တယ်ဟိအဲ့ဒါပသမယံကာယသင်္ကာရံအတ္တတိတမတိပတ္တတိတမတိအဲ့ဒါကိုဘာသာပြန်ပေးထားတာဒါမနေ့ကပေးခဲ့ပြီးသားထင်တယ် ဟင်အဲ့တော့တို့ဒီနေ့တော့အဲ့ဒီပန်လင်္ကာ အာပုစိတ်တဝါဒါလေးပြောကြဖို့ဟုတ်ကလားအဲ့တော့တရားထိုင်မဲ့ပုဂ္ဂိုလ်ဒီမထိုင်ရင်တော့မိမိတို့ဘာဝနာပရိကံခေါ်တာပေါ့လေဟင်ဟိုဖရာအာယုံပြူခြင်းခါရဝပြူခြင်းဒါတော့ရှိရလိမ့်မယ်တင်လေဟုတ်ကလားအဲ့ဒီခါရဝပြူလိုက်တာမှန်ချလိုက်တာတင်လေဟင်ငါဟင်ငါဥစားငါပိုင်တယ် အဲအဲ့ဒီတဏမာနဒိဋ္ဌိနဲ့ကပ်နေတဲ့မိမိစိတ်ကိုမှန်ချလိုက်တာဒါကာရဝပြုတာတဲ့မဗျာဟေးအဲ့လိုကာရဝပြုပြီးရင်တရားအားထုတ်ဖို့ပရိကံဆိုတဲ့အခြေခံယူရပြီထင်မဗျာဟေးအဲ့တော့အောက်ပိုင်းကိုလေးကိုထဲဝယ်ဖွဲ့ဖွေပေးပါတဲ့ဟုတ်ကလားတို့အမျိုးသမီးယောဂီများကျတော့အတ္တပလင်ကလို့ခေါ်တယ်တဝက်ခွေလေအမျိုးသားများကျတော့နှစ်ဖက်ပလင်ခွေထင်တယ် အမျိုးသားကြတော့အမျိုးသမီးများကြတော့တစ်ဖက်တင်မလင်ခွေဟင်သူကြတော့အတ္တပရင်ကတော့တုံးခွေပြပါတဲ့ဟုတ်ကလားဟင်အော်ပိုင်းကိုကိုပင်ကိုထက်ဝက်ပင်ခွေပေးပါတဲ့ဒါဖရာကပြောတာလေအဲ့တော့ဘာလို့တင်မလင်ခွေရမလဲလို့မေးเสียမရှိဘူးလားဗျာဟင်ဖရာကဒီလိုလုပ်ဆိုတိုင်းမပြီးနဲ့ကိုကိုယ်တိုင်သဘောပေါက်ဖို့လူသေးတယ်ဟင် ကြာကြာထိုင်နိုင်အောင်လို့ဆိုတဲ့အဖြေလေးထုတ်ထားသမ်းပါဟိကာယဝိဝေကဆိုတဲ့ကိုငြိမ်နေတာမဟုတ်ဘူးလားဗျဟိဟိကိုငြိမ်မှာကိုမင်းနေတဲ့စိတ်ကငြိမ်မှာမဟုတ်ဘူးလားအဲ့တော့ပြေးရင်းနဲ့တို့ယောဂီတွေစိတ်ငြိမ်မလားဟိတမာရညာမရင်တန်နေတဲ့ယောဂီလေဟိအဲငြိမ်နိုင်ဘူးဗျသွားရင်းနဲ့ကောငြိမ်နေမှာမလားပြီးတော့သွားတာကောကြာကြာသွားနိုင်မလား ယထာကောကြာကြာရနိုင်မှုထိုင်ထိုင်တော့ဟောဆောင်းကြောင့်ထိုင်တော့ဟောကြာကြာကြာကြာထိုင်နိုင်မှာမလားထိုင်နိုင်ဘူးဆောင်းကြောင့်လည်းလေထိုင်တာတော့ထိုင်တာပဲလေဒါမှမဟုတ်ရင်မုတ်ဆိုးတူးတောက်ကောထိုင်နိုင်ဘူးဒါလေဟုတ်ကလားဗျာဟေးဟိုကြာကြာထိုင်နေတာဆိုရင်ဒီထိုင်နည်းဒီသာရင်ကြာကြာထိုင်နေတာထင်တယ်ဟုတ်ကလား ဘာဖြစ်လို့တော့တို့အမျိုးသားများနဲ့ပြောရင်ရှေ့မှာချင်းမြဲစိတ်တွေနှစ်ခုထောက်ထားတယ်တဲ့နောက်ကတင်မဆုံနှရိုးထင်တယ်ဟေးရှေ့မှာချင်းမြဲစိတ်တွေနှစ်ခုရှိလိမ့်မယ်လေဟေးတို့အမျိုးသမီးယောဂီများကြတော့နောက်မှာဖမိုးလေးနှစ်ခုထင်တယ်ဟေ့အတာပရင်ကမှာလေနောက်ကတော့တင်မဆုံနှရိုးပဲမဟုတ်လားအဲ့တော့ဒါတို့လေးချောင်းတောက်စပွဲနဲ့မတူဘူးလားလေးချောင်းတောက်စပွဲလဲတယ်လို့ရှိသလား အေးပြာကြာကြာထိုင်နေအောင်လို့သဘောပေါက်တယ်ဖရာခိုင်းထားတာဖရာခိုင်းထားတာဒီစနစ်ကြပါတဗျာဖရာဘာလူသေးတယ်လို့သူပြောတရားမရှိပါဘူးဗျာသူ့နေရာလေးနဲ့သူလေလော်ကီမှာလော်ကီလိုလောကုတ္တာမှာလောကုတ္တာလိုသုံးပါတဗျာတို့ကမလိုက်နာတာပဲရှိပါတယ်ဟုတ်ကလားအဲ့တော့ဒီမလင်ခွေတဲ့နေရာဘာဖြစ်လို့ဒီမလင်ခွေရတယ်လဲလို့မေးရင်တို့ပဲလို့ဖြေမလို့ အဲ့ဒါအသေးမှတာဘယ်တော့ထိုင်တယ်ဘယ်နေရာမှာထိုင်တယ်ဘယ်နည်းနဲ့ထိုင်တယ်ဒါကတော့လွတ်လို့ရဘူးတဲ့ဟင်လွတ်လို့ရဘူးဗျာအဲ့ဒီထိုင်တဲ့နေရာမှာတော့တို့မာစီကြတော့ဒီခြေတော့တွေကိုဖိညက်ခေါ်ခွေးရင်ရေရှည်မရမှာစိုးလို့ဆိုပြီးတော့ဒီညာဘက်ခြေတော့ကလေးကိုပိတ်ယုံပိတ်ထားတယ်သူထထမထားဘူးထထရင် ကြာလာရင်ခြေသလုံးနှရိုးဟာဝါလုံးနှစ်ခုပုတ်သလိုခံရတာတည်းဟင်ထိုင်နေကြသွားရင်တော့ကိစ္စမရှိဘူးလေဟုတ်ကလားမိမိတို့ဒီလိုနှစ်ခုလုံးထပ်ပြီးတော့ထိုင်ဘူးတဲ့ယောဂီဆိုရင်တော့ထိုင်မှာဟင်မထိုင်ဘူးသေးဘူးအတိဖြစ်ခဲ့ရင်တော့ဒီလိုလေးတာသူ့ရှိပြီးကြလေးလေဖိညာခေါ်ခွေးမနေအောင်ဟုတ်ကလားဗျာအဲ့လိုထိုင်ကြီးလေးတင်ပေးကြပါဗျာအဲ့တော့ထိုင်တဲ့ကာလကြတော့ဘယ်ပိတ် ဘယ်ကိုထဲသွင်းပြီးတော့ညာနဲ့ပိတ်ထားတာတဲ့အေးအဲ့လိုလေးထိုင်ရတဲ့ဗျဟေးဟေးဒါကြာကြာထိုင်နိုင်အောင်လို့လို့နံပါတ်1တို့မှတ်ခဲ့အောက်ပိုင်းပြင်ခွေလိုက်တာလေဟုတ်ကလားအထက်ပိုင်းကိုတော့ဖြောင်းပြောင်းလေးထားပြပါတဲ့ခါဖြောင်းပြောင်းခေါင်းတဲတဲဟုတ်ကလားလားဟေးခါဖြောင်းပြောင်းခေါင်းတဲလေးလေးထားပြပါ ဒါလည်းဘာဖြစ်လို့ဒုံလို့မေးရလေဦးမယ်ထင်တယ်ဒုခိုင်းနိုင်မလို့နဲ့ဟေးဟေးယောဂီတို့ကိုယ်တိုင်သဘောပေါက်မှဟုတ်ကလားဒါဘာကြောင့်ဆိုယောဂီတို့အဖြေရှာလို့ရမယ်ဟေးဟုတ်ကလားခါဖြောင်းပြောင်းကောင်းတယ်တဲ့ဟုတ်ကလားဘာဖြစ်လို့တော့ဆိုရင်ဟိုခန္ဓာကိုယ်အလေးချိန်ညီမျှအောင်လို့အဲ့ဒီဖြေတာယူတာဟုတ်ကလားတကယ်လို့ယောဂီတို့က ဟိုထိုင်ရိုးထိုင်ရင်ခါရိုးကြီးကုန်းထားမယ်ဆိုဟေးလေးယောက်ထားရတဲ့ဝန်ကိုရှေ့ကချင်းမျက်စိနှစ်ခုလေးထားရမှာလေချင်းမျက်စိနှစ်ခုကြာကြာခံနိုင်မှာမလားခံနိုင်ဘူးဟင်လေးယောက်ထားမှာကြီးနှစ်ယောက်ထဲဖိထမ်းထားတာလေအလေးချင်းကရှေ့ညာနေပြီကိုဟေးချင်းမျက်စိနှစ်ခုအရင်လာလိုက်ခင်ဗျားတို့ဟုတ်ကလားဟုတ်မဟုတ်တော့စမ်းကြည့်ဟင်ဟုတ်ပါလေဟင်ဘာလာမှန်ကြော်တာလားကိုတွေ့လား အကုလွေလားဟင်ဟင်တကယ်တော့ယောဂီတို့ကဝရိယကြီးလွန်ပြီးဗဒတ်ကော်ကြီးကော်ထားရင်ဘယ်လိုတော့ဟင်နောက်တည်းမဆုံးနှုတ်ဘယ်လိုနေမတော့လေးယောက်ထားမှာကြီးကိုဟာနောက်ကနှစ်ယောက်ကောလေးနေပြီဗျအဲ့ဒါကြသူတို့တော်ပြောပြောရင်တော့လှဲဥပေါ်နေသည်လားဟုတ်လားဒါဖြစ်သွားတော့လှဲဥပေါ်သွားအဲရှိကတော့တတမှာပေါ့နောက်ကခံနိုင်ဘူး လေးခုလုံးမျှထားရမယ်ကိစ္စလေဘာလာအပေါ်ပိုင်းကိုကြည့်ကိုအပိုင်းကတောင်းယူပြီးတော့တည်ဆောင်သွားနေရတာထင်တယ်ဟဲ့ဟင်သွားလို့ရှိရင်လေလေထိုင်းတော့လေအောက်ပိုင်းကူကြီးကအထက်ပိုင်းကူကြီးကိုတာဝန်ယူပြီးထမ်းပြီးတော့သူကနေရရှာတယ်ခန္ဓာရောဟုတ်ကလားဗျဟင်ဒါမို့နောက်ကလည်းဝရိယမလွန်ပါသေးနဲ့ဟုတ်ကလားအင်းဝရိယလူလို့ဟိုလျှော့ချလိုက်ရင်လေတို့ဒီလိုကြီးဖြစ်သွားမှာခသေးယူကျိုးသွားမှာထင်တယ် ဟင်ခစီကိုကြိုးသွားရင်လည်းရှိရနာလိမ့်မယ်ပြီးတဲ့ကခေါင်းကဖြောင်းပြောင်းလေဟုတ်ခလားတကယ်လို့ခေါင်းတစ်ဖက်အဆောင်ကြီးနဲ့မှတ်ရင်ဒီဘက်ကိုအားများသွားမှာတယ်နဲ့ညသွားရင်ဒီဘက်တခြားကရှင်းတဲ့နောက်ကပူးနာမှာပေါ့စောစောနာလိမ့်မယ်ဟုတ်ကလားတကယ်လို့ယောဂီတို့ခေါင်းကြီးကဒီဘက်တောင်းနေရင်ကဒီဘက်တခြားကရှေ့ချင်တဲ့စိတ်နဲ့နောက်တယ်မဆုံးရုပ်နှစ်ဖက်နာသွားမှာပေါ့လေးဘက်ကိုရ ဟုတ်ကလားအဲ့တော့ဘယ်ဘက်မှမရင်းရဘူးပြီးတော့နှာခေါင်းလေးကလည်းစားကြတဲ့ကခေါင်းတဲ့တယ်လေဗျအဲစားကြတဲ့ကတို့နှာခေါင်းကအောက်ဆိုင်နေတော့တတိကနာသီးပြထိတ်ထားမှာထင်တယ်နာသီးပြထိတ်ထားရင်ထားရင်လည်းအားလုံးပြီးအောက်မကြနိုင်ဘူးလားသွားအောင်ပဲခင်ဗျားတို့ဟုတ်ဗျာဟေးနာသီးပြတတိဆိုင်ရတာလေဆိုင်ရင်ဆိုင်ရင်လည်းရှေ့ဆိုင်ကြသွားမှာပေါ့ရှေ့ခံနိုင်ဘူးဟုတ်ကလားဗျာ တကယ်လို့စထားရတဲ့နှာခေါင်းကြီးပေါ်လှန်ထားတော့ဟောနာပြီးသားလိုက်လိုက်နောက်လန်သွားမှာပေါ့ဟုတ်ကလားဗျာဒါမို့ဥဇုံကာယံပဏိဓာယကွာဟင်အထက်ပိုင်းကိုကိုချောင်းပြောင်လေးထားပေးသားမှာတဲ့ဟင်အဲ့တော့အထက်ပိုင်းကိုကိုချောင်းပြောင်လေးဘာကြောင့်ထားရသလဲလောကယောမေ ဟင်ဟင်သာမဝဲကြသည်ခြေဟာတွေဟုတ်တယ်နဲ့ဟင်ခန္ဓာကိုယ်လေးချိန်ကြီးမြအောင်လို့ဆိုတာပေါ်ပြောပြီးမှဗျာမေးတာကိုမဖြေတာဘူးတဲ့ဗျာဟင်ဟင်ဟုတ်လားဟိုဖွဲ့ပြောပြီးမေးရင်တော့ဘယ်လိုများနေကြမလို့ဟင်ကိုပေါ်ပြောပြီးမေးတာတောင်ခမများတို့ဟင်ပြီးတော့ဘယ်လက်နဲ့ဘယ်လက်ပေါ်ကိုညာလက်ကလေးထထားပါဟုတ်ကလားလား ဟင်ဒါလဲဘာဖြစ်လို့ဒုံလို့မေးစရာမရှိဘူးလားခန္ဓာကိုယ်လုံးမိပြီးရှေ့မှာယူကြတာများတယ်နောက်လာတာနေတယ်ခြေကြောဆွဲတာများတယ်ဟင်အဲ့တော့ခြေကြောဆွဲလို့ယူကြလာရင် तू သိအောင်လို့ဒါကြားတော့ဖြစ်နေတာဟင်ဘယ်လဲပညာတကိထထပါဆိုတာကြားတော့ဖြစ်လေကြားခံဖြစ်ရှေ့ကိုယူကြပလာအောင်လို့ဟုတ်ကလားဟင် အဲ့တော့တို့ဒီလိုလေးပယ်လဲပေါ်ညာလဲထားပြီးထိုင်ထားတယ်ယောဂီတို့ကဟိုခေါင်းမငိမ်လို့ဖြစ်စေနှာခေါင်းအောက်ကျသွားလို့ဖြစ်စေရှေ့ဟိုဇောကြီးရင်းနဲ့မှားရင်းမှားရင်းနဲ့ရှေ့အားများလာရင် လမောင်းသားဟာတင်းလာတတ်တယ်ဟုတ်ကလားဒါလည်းယောဂီတို့ကမသိဘူးပေမှတ်နေမယ်ဆိုရင်လက်ညှိုးကြီးတွေပါထုံးလာရော တချို့ယောဂီများလာလျှောက်တတ်ပါသေးတယ်လက်ညှိုးကြီးကိုတိုင်လုံးတော့ဖြစ်သူကတော့တရားတွေ့တယ်ထင်တာဘယ်ဟုတ်လိမ့်မလို့အကျော်တင်းဟုတ်ပြတော်နေကျွတ်တို့ပြလာလျှောက်နေတယ်အဲ့ဒါကြီးနာအထူးဆိုပြီးတော့မထူးဘူးပြောဟုတ်လားဒါထူးတဲ့ထင်နေတာလားဟင်ကိုလှုပ်တာနေရာမကြတာပြောတာအဲ့တော့တို့ကလည်းနေလှုပ်တာကြီးနေရာမကြဘူးဆိုသိတတ်ကြပေါ့ကြတော့မှသူတို့အင်းအင်းမှတ်မှတ်လဲပြောလေရ ဟုတ်နင်လောက်တာကြီးနေရာမကြသေးဘူးလို့ပြောလိုက်ရင်စိတ်တက်ကလည်းကြာသွားမှာဟုတ်ဗျာသူကတော့ဒါအကောင့်ထင်လို့လာလျှောက်တာလေဟင်ဟင်အဲမဟုတ်ဘူးဗျာအဲ့ဒါဒီရှိကိုအာများလာရင်ဒီလက်မောင်းကျော်အရင်တွန်းလာတင်းလာတာပဲဟုတ်ကလားဒါလေးတွေတင်းလာပါလိမ့်မယ်ဒါသူခန္ဓာကိုယ်ရှိကိုအာစိုက်ကြတော့မယ်ဆိုတော့တတိထားတော့အဲ့လိုဖြစ်နေလို့ရှိရင်ကိုကိုယ်တိုင်ပြင်ဖို့မလိုပါဘူးတတိကဟုတ်ကလားဟင်ဟိုသာသမီများဟို ဘာတော့တခုဖြစ်တော့အမေအော်ပြောရသလိုပေါ့ဟဲ့တို့ကလည်းတတိပြောရမှာထင်တယ်တတိလေးနဲ့သူ့ကသူသာမှတ်လိုက်သူ့ကသူထောင်တက်သွားဟင်ကိုကိုရင်ပြင်းမနေနဲ့ဘာမှဝင်မရှုပ်နဲ့သဘောပေါက်သလားအဲတတိကိုသာတိုင်လိုက်တတိကသူ့ဟာသူပြင်ပေးသွားမမှန်ရင်မှန်ရင်နဲ့သူ့ဟာသူတဲ့သွားတာလားသဘောပေါက်သလားအေးအဲ့တော့တို့ဒီဘယ်လက်ပေါ်ညာလက်ကလေးထထားပါဘာဖြစ်လို့တော့ဟောမအင်းဘယ်လိုလဲ အဲကြားတော့လောက်ဆိုရပါတယ်နောက်ကမှကြားတော့ကျေပြီရှေ့ကကြားတော့ကုန်ကျေဘူးဟေးဟေးဒါယောဂီတို့ကိုယ်တိုင်အကောင့်ထဲပေါ်ရတော့မှာလေပေါ်လဲပေါ်နေပြီထင်တယ်အဲ့ဒီမှာယောဂီတို့အခက်ခဲရှိမှာဆိုလို့ဘုရားသင်ပေးထားတာဟုတ်ကလားဗျာဟေးဒီလိုလို့ရင်ဒီလိုဖြစ်ရင်ဒီလိုလုပ်လို့ဟောဒါအခြေခံလေးတွေထင်တယ်သင်ပေးထားကြဗျဒါလေးလည်းသိထားတော့ ယောဂီတို့ပြင်လို့ကောင်းတာပေါ့ဟုတ်ကလားမပင်မပန်းချမ်းချမ်းသာသာတဲ့တဏှာရည်ဒိဋ္ဌံအောင်သွားမှာပေါ့ဟုတ်ကလားတဏှာရည်ဒိဋ္ဌံဒိဋ္ဌံလေးတွေအောင်အောင်ဟုတ်ကလားဟင်အဲ့တော့တို့ဟောအင်းဘယ်လဲပေါ်ညာတကတိထထားရတယ်ဖြစ်နိုင်လို့ရှိရင်လက်ညှိုးနဲ့လက်မလေးထိပေးထားပါဟုတ်ကလားရှုွက်နာသီဝမှာတို့ခုနဆွေးနွေးခဲ့တဲ့အတိုင်း တက်စိတ်တွေပေါ်လို့ခံစိတ်တွေပေါ်လို့ဝေမမသိထွက်မမသိထီအောင်တို့ရုံးရင်းဆံကဖြစ်နေခဲ့တဲ့ချိန်မရှိနိုင်ဘူးလားဟေးဟိုစိတ်ကထန်လိုက်ရင်တို့ဘဝင်လေးကကြွတက်လာတာဟုတ်ဗျအဲ့ဒါဆိုရှူရတာရှာရတာပင်မပြီဟုတ်ကလားဗျတခါတရံကြတော့လေဟိုကြစိတ်တွေအာကြီးနေရင်လေဝင်မမသိထွက်မမသိဖြစ်နေတတ်တယ်ဝရိယလိုရင်လေသိနိုင်မှုတင်နော် ဝရိယလွန်ရင်လားအဲလွန်ရင်လည်းဖြစ်နိုင်ဘူးဟိုမသိနိုင်ဘူးမှန်ပါမယ်ဟုတ်ကလားဗျတက်စိတ်လေအဲ့တော့ယောဂီတို့ဟာတက်စိတ်နဲ့ကြာစိတ်မရှိအောင်ဟုတ်ကလားပင်ကိုယ်စိတ်ကလေးနဲ့သွားနေရမှာတတိကိုယ်သာတို့ကဟိုအာပြုရပါဗျမိမိကိုယ်တိုင်ဝင်မရှုပ်နဲ့ကြာလားအဲ့လိုလေးများတက်စိတ်ပေါ်လို့ဟိုယုံရင်ကြမ်းတမ်းပြီးအရှူရခဲ့ရှာရခဲ့ဖြစ်နေကြတဲ့ချိန်ဟုတ်ကလား ဒီလက်ညှိုးလေးနှစ်ခုထပ်ထားထိထားတဲ့နေရာလေးကိုအာယုံပြုကြည့်သမှာဒီနေရာမှာသွေးတို့နှုံလေးရှိပါလိမ့်မယ်ပောက်ကနေပောက်ကနေလေအဲ့ဒါဆိုယောဂီတို့ကထိတယ်ပိတယ်ထိတယ်ပိတယ်နဲ့ဒါလေးမှတ်နေရင်ဟိုကအနာယူကြီးတာမဖြစ်နိုင်ဘူးလားတဲ့စိတ်ကြောင့်ဘဝင်မြင့်နေတာလေးကြမသွားနိုင်ဘူးလားအဲသူမကြမချင်းဒါလေးထိတယ်ပိတယ်ဆိုဒါလည်းတမတ်ပဲမဟုတ်ဘူးလားဟိအရေးကြီးတာအမှားရဖို့လိုရင်လေအဲဒီလိုဆိုတော့တို့ဒါ ဟွာလားဟဲ့တက်ကေဘောထင်တယ်ဟိဟိဟိုတို့ဟိုပင်လေဟိုလီလီစီရတဲ့ပုဂ္ဂိုလ်များသင်္ဘောစီရတဲ့ပုဂ္ဂိုလ်များတက်ကေဘောလို့လေနာပြီးဝကိုယ့်လို့ကိုဟိုလွတ်လို့မရတော့အောင်ဖြစ်နေရင်ဒီလက်ညှိုးနဲ့လက်မထိတာလေးလေဟိဟိုလက်မနှစ်ခုလေလက်မနှစ်ခုထိနေတဲ့နေရာလေးမှာသိချထိကြည့်သူသူတို့နှုံတွေတွေ့ပါလိမ့်မယ်ပေါက်ကနေပေါက်ကနေလေဒါလေးမှရင်ဟောဖြစ်ပြမမြင်နိုင်ဘူးလား သူ့မှာလည်းယုံနာဖြစ်ဖြစ်ရှိတာပဲဟုတ်ကလားဒါလေးမှတ်ပြီးတော့မိမိအရှူအရှိုက်ပြင်းလို့ယူရင်းကြမ်းတမ်းဖြစ်နေလို့ပင်မနေခဲ့တော့ဒါလေးနဲ့အပန်းချီပေးတမ်းပါသဘောပေါက်သလားဟိတကယ်လို့ဟိုကြသိပ်ပေါ်လို့နာပြီးဝဝင်နာထွက်တာကိုမေမေရရမသိဘူးဘယ်လိုမှကိုဝင်မမသိထော်မမသိယောဂီတွေပါလာတတ်ပါတယ်အမှတ်ခိုင်းမိမယ် ဟိုမောဟအကြီးနေတဲ့ယောဂီကြဝေမထမန်ကိုသိဟုတ်ကလားတို့ဝေဘူးဆရာတော်ဖရာကြီးကြတော့လက်ညှိုးလေးနဲ့ဒီလိုလှုပ်ခိုင်းတယ်ဟိဟိဝေမထမန်မသိရင်ဒီလိုလေးလေဒီလိုဆိုသိပြီထင်တယ်ဒါပြီးမှသိပြီဆိုမှပြန်တော့ဟုတ်ကလားဒါကဝေဘူးဆရာတော်ဖရာကြီးတင်ပေးတဲ့နေပြောတာဟိဟုတ်ကလားဗျအဲတို့ဟိုမာတိကြတော့ဖောင်းနာပိန်နာတောင်ဖောင်းမမသိပိန်မမသိဘိုက်ကိုပုတ်ထား လက်ဖွားနဲ့အုပ်ထားဟင်ဒါဆိုရင်တော့သိပြီထင်တယ်ဟင်ဟိုမသိခဲ့တော့သူတို့ပြင်ပြီးပေါ့လေဟုတ်ကလားတို့ကတော့ဒီမာလေးတော့ညင်ညင်သာသာနဲ့ပေါ့ဗျာလက်ညှိုးကြီးနဲ့လုံနေဆိုတော့သူများလာကြည့်ရှက်စရာကြီးဟုတ်လူကြတဲ့လက်ညှိုးကြီးကဲသူတို့ဆိုကြည့်ကောင်းမလားဒါလေးကြတော့တခိုးဟေတခိုးဘယ်သူမှသိဘူးထင်တယ်ဟင်ကြသိပေါ်လို့နာသီးဝါကမသိခဲ့ရင်ဒီကနေဖြစ်ဖြစ်ကိုရောက်အောင်ရှာပေးတာ ဟုတ်ကလားဒီမှာဟိုလက်မလေးနှစ်ခုထိထားတဲ့နေရာလေးကပောက်ကနေပောက်ကနေနဲ့တူတူနှုံလေးတွေ့နေပါလိမ့်မယ်ဟင်သူ့ဘက်မှာအကောင်းလို့ဟိုမိမိတတိအကောင်းလာရင်သူ့ရင်ဆိုင်နေဘာလို့မရအောင်ဟုတ်ကလားဟင်ဒါလေးကိုယောဂီတို့သုံးတတ်လို့ရှိရင်ပေါ့လေဟင်အသုံးလို့လို့ရှိရင်သုံးဖို့ရာအတွက်လက်မလေးနှစ်ခုကိုထိတောက်အောင်လုပ်ပေးထားပါသဘောပေါက်လားဟင်ဒါတော့မိမိတို့တက်ဆောင်လို့သုံးရမှာပါ ဟုတ်ကလားတက်ပေါက်လိုမာသုံးဖို့ပါဟင်အဲအဲ့လိုလေးတို့လောက်ထားမယ်ပြီးတော့တို့မျက်စိကိုမှိတ်ထားပါဟုတ်ကလားဟိုဘုရားရှင်ရဲ့အရိယာများသူခိတုံးကတော့ဒုလောက်ကိလေသာများဘူးဗျဟင်ဟင်ပြီးတော့ရှိတဲ့ကိလေသာလဲတို့သူတို့ယုတ်တသိတ္တကြီးတွေကဘုရားခေတ်က6တောင်းညဟင်ဟင်တို့ကဘယ်နှတောင်ကြံတော့လို့ဟင် လေးအထအတိုင်းပြေးမှာဟုတ်ပေါ့ဗျာခမများတို့လိတ်တမော့ကြမှာတော့တယ်ဟေးအဲ့တော့ယုတ်တစိတ်တကလေးကသေးတော့ကိလေသာရမင်းမူခံရတယ်လေဘုရားလက်ထက်တုန်းကတော့ယုတ်တစိတ်တကကြီးတဲ့အတွက်ကိလေသာမင်းမူတာခါဘူးတောင်းသူတို့တုန်းကတော့မမိတ်မတုံဘူးတယ်ပြူပြူကြီးလည်းမဟုတ်ဘူးပေါ့မိတ်ခါတာလည်းမဟုတ်ဘူးဒီဟိုလက်ဝါးပေါ်မှာမျက်လုံးလေးမြင်ယုံလေးပဲထားတယ်တအာယုံတစ်ခုလေဒါဖရားလက်ထက်တုန်းကထိုင်မုံထိုင်ပြီးမျက်စိကိုတို့လို့စုံမမိတ်ပါဘူး တို့တော့ဒုက္ခကြတော့ကိလေသာအာကြီးတဲ့အတွက်ဟုတ်ကလားမျက်စိကိုဖိတ်ပေးထားတာဟင်အဲ့တော့မျက်စိမိတ်တာကတရားရအောင်မဟုတ်ပါဘူးအာယုံလုံးအောင်လို့ဟုတ်ကလားမျက်စိမိတ်တာဘာဖြစ်လို့တော့အဲ့ဒါတော့သဘောပေါက်တာဟင်အာယုံ၅ပါးကိုဖမ်းတဲ့နေရာမှာမျက်စိဒီအာဖောင်းဆုံးဟုတ်ကလားဟင်နာတို့နှာခေါင်းတို့ကြံတာတွေကသူ့နောက်လိုက်တွေပါ တို့ပฏิပန်နေယူလို့ဟိုမွေးတော့မဲ့ချိန်လေဒီခန္ဓာကိုယ်ရလို့ဖြစ်လာတော့မျက်စိအကြည့်ဓာတ်ကအရင်ပေါ်ရတယ်လို့သာဆိုတယ်ဒါပြီးမှနာကြည့်ဓာတ်ဒါပြီးမှနှာခေါင်းကြည့်ဓာတ်ဒါပြီးမှရှာကြည့်ဓာတ်အဲ့လိုဆင်းဆင်းပေါ်ရတာဟုတ်ကဲ့အဲ့တော့သေမဲ့ပုဂ္ဂိုလ်တယောက်လေသေခံနေကြမျက်စိအကြည့်ဓာတ်ကအရင်ပြရတာထင်တယ်ဟင်နဲ့နဲ့စာစာပြီးအဲငါဘာမှမမြင်ရတော့ဘူးဟဲ့ဒီနာဘသူတုံးဟဲ့နဲ့ထင်တယ်ဟင်ဒါကြီးကပြောတာလေးတော့อืม အင်းနဲ့လိုက်တုံးထင်တယ်နားကတော့မကုန်သေးဘူးလေမျက်စိအရင်သေတဲ့ဗျသေတော့လေဟုတ်ကလားဟင်ဟိုရှင်တုံးကလည်းမျက်စိကအရင်ရှင်လာတဲ့ဗျဟုတ်ကလားဒါမို့အာယုံဖမ်းတဲ့နေရာသူဒီအားကောင်းဆုံးပြီးတော့အလုတ်လုတ်တဲ့နေရာလဲသူဒီအလုတ်အတွေ့ကျယ်ဆုံးထင်တယ်အဲအဲ့ရကနိုးရဘသူအရင်စတော့ဟုတ်ဗျာ နာအလုတ်ကရှိခြင်းလည်းရှိမယ်ရှိခြင်းမလည်းရှိမယ်နှာခေါင်းလုံးလည်းရှိခြင်းလည်းရှိမယ်ရှိခြင်းမလည်းရှိမယ်ဟုတ်ကလားရှားအလုတ်ကဟောရှိခြင်းလည်းရှိမယ်ရှိခြင်းမလည်းရှိမယ်မျက်စိအလုတ်ကတော့မရှိတဲ့ချိန်ရှိသေးလားသူဒီအလုတ်များဆုံးတိုင်းသူကအလုတ်သမားကောင်းဆောင်တယ်မျက်စိဒီအလုတ်သမားကောင်းဆောင်ဟုတ်ကလားဟင်ဘာဖြစ်လို့လဲသူကအကြည်တအားအကောင်းဆုံးဖန်အားအကောင်းဆုံးမို့ဟုတ်ကလားပြီးတော့အာယုံဖမ်းတဲ့နေရာလဲမြင်မှလူချင်တာတယ်ဟဲ့ ဟင်မြင်မှစားကျင်တာထင်တယ်ဟဲ့မြင်မှတွေ့ရင်ဖြစ်ကျင်တာထင်တယ်ဟဲ့ဒါမျက်စိကအာယုံနာပါသုံးမလောက်သူပုတ်စီထားတယ်ဟုတ်ကလားဗျအဲ့တော့မျက်စိကိုဟိုအာယုံဖန်းအကောင်းဆုံးဖြစ်တဲ့မျက်စိကိုမှိတ်ထားလိုက်ရင်ဒုတတိသည်နာသီဝဆိုနာသီဝမှာပူအားလေးမကောင်းဘူးလားဟင်တကယ်လို့မျက်စိလည်းဖွင့်ထားမယ်နှာခေါင်းလည်းမှားမယ်ဆိုအာယုံပြိုင်နေမှာပေါ့ ဟင်အဲ့လိုဆိုရင်တို့နာပြီးွားကိုတတိအားမကောင်းနိုင်ဘူးဟုတ်ကလားဗျာဒါမှမျက်စီလေးကိုလုံအောင်မိတ်ပေးထားပါလို့ဆိုလို့ဗျာတရားရှာခိုင်းတာမဟုတ်ဘူးအာယုံလုံအောင်လို့ဆိုတာဒါလေးမှတ်ထားဆောင်ပါဟုတ်ကလားတို့ငငယ်တုန်းကတော့ရှိကလူကြီးတွေကမျက်စိမိတ်ပြီးထရမယ်ဆိုတို့လည်းမိတ်ထားမျက်စိမိတ်တွေကဘယ်နာကဘာလာမှာပါလို့ရှောက်ပြီးစိတ်နဲ့လှည့်ကြည့်ဟင်ဟိုကပဲလာမှာလို့လူဒီကပဲလာမှာလို့လူဟင် ထင်းနေတတ်ကြဗျဟင်အဲ့တော့တို့မျက်စိမိတ်တာအာယုံလုံးအောင်လို့တရားရှာတာမဟုတ်ဘူးအဲ့ဒါလေးကိုယောဂီတို့အသိမှတ်ပေးထားပါမှာဟုတ်ကလားဗျာဟင်အဲ့လိုလေးမျက်စိလေးလည်းမိတ်ထားလိုက်မယ်ဟင်တို့မြို့မှာမြင်းလေးတွေကမြင်းကတော့ဘေးမှာမျက်စိအုပ်ကလေးနဲ့ထင်တယ်ဟဲ့အဲ့လိုသွားရတာထင်တယ်သူကကားကြလဲတူရတယ်ထင်တယ်လူကြလဲတူရတယ်ထင်တယ် ဟိအဲခါကြလူကြတို့ကတော့မျက်စိအုပ်ကလေးနဲ့သွားတော့လည်းဒီတိုင်းထင်တယ်ဟဲ့ဟိတို့ဟာတွေကြတော့မျက်စိအုပ်ကလေးပါလားအာယောဂီလည်းမျက်စိအုပ်တရအောင်မှာဗျဟိဟိမျက်စိလေးအာဟုသူအာယုံဖန်ကောင်းဆုံးမဟုတ်ဘူးလားဟိဟိုမှာတော့တို့ဟိုကာကြလူကြသွားရင်မြင်းကလန့်တာတကူဗျာ အဲ့တော့လမ်းတတ်တော့မြင်းပြီသူ့စိတ်နဲ့သူ့ကိုတဲ့အောင်တစိတ်ထဲဖြစ်အောင်လို့ဟုတ်ခလားဟင်မျက်လုံးအုပ်ကလေးနဲ့သွားတာထင်တယ်တို့ဒီမှာလည်းမျက်လုံးအုပ်ကလေးနဲ့သွားရမယ်ဗျထိုင်တော့ဟောမျက်လုံးအုပ်ကလေးအေးအမျက်ခွန်းနဲ့အုပ်ထားတာမဟုတ်ဘူးလားမျက်လုံးအုပ်ပြမျက်လုံးအုပ်ထူတယ်ဟင်သွားလဲမျက်လုံးအုပ်ကလေးဗျသွားတော့တို့မှိတ်သွားတော့ရဘူးပေါ့လေအဲ့ခါကျမျက်လုံးအုပ်တစ်မျိုးသုံးပေါ့ဗျာပုတ်ကလား ဟင်အောင်မှာပဲစိုက်ပြီးတို့ပါတော့ကိုဘဝအိုခြေပြားထိတ်ကလေးလောက်တင်ရှိအောင်တွားပေးပါဟုတ်ကလားအဲ့တော့တွားတော့ဟိုမျက်စိကိုလုံအောင်ထိနိုင်ရင်ဘဝမှာတတိအားမကောင်းနိုင်ဘူးလားအေးဘဘဝမှာတတိအားကောင်းအောင်လို့ဟုတ်ကလားဗျာအဲ့ဒါထိုင်တဲ့ဟာရဲ့လေးချက်ထင်တယ်တင်မလင်ခွေထိုင်မှာဟုတ်ကလားခါဖြောင်းဖြောင်းခေါင်းတဲ့တဲ့ထားပါဒီလိုထင်တယ် ဟင်ပြီးတော့ဘယ်လက်ပေါ့ညာလက်ထထားပါဒီလိုတင်တယ်ပြီးတော့မျက်စိမိတ်ပါဒီလိုတင်တယ်ဗျဟင်အဲ့တော့မျက်စိမိတ်ပြီးတို့မနေ့ကပြောတဲ့အတိုင်းခေါင်းအေးအေးစိတ်ထိုင်ကြကြထားမှားပါတယ်နဲ့ဝင်တဲ့ခါတို့ဝင်နာမှတ်နီးလီမနေ့ကပေးခဲ့ပြီးပြီတဲ့နဲ့ဟင်ခေါင်းအေးအေးစိတ်ထိုင်ကြကြထားမှတ်ပေးပါဒီလိုထင်တယ်ဟဲ့အဲ့ဒါအရေးကြီးဆုံးနေရာတကပါမှာအဲတို့ခုနကပြောတဲ့ထိုင်ပြီးလေးချက်ကလေး နဲ့မျက်စိမိတ်မှတပြခေါင်းမအေးစိတ်ထိုင်မကြရင်ဘဝင်လေးကသူ့ကိုကျင်မို့ဘူးဟုတ်ကလားအဲ့ဒီဘဝင်လေးမဝတ်လို့ဘဝင်မြင့်နေတဲ့ယောဂီတယောက်ဟာမျက်ခွန်သာပိတ်တယ်မျက်လုံးအောက်မကြဘူးဟင်ဟင်အဲ့ဒီယောဂီကတို့ကိုပါလာလျှောက်တတ်တုံဆိုမျက်စီတဲ့ဖရာစိမ့်စိမ့်နေတွေ့တယ်ဖရာဝါဝါတွေတွေ့တယ်ဖရာနီနီတွေတွေ့တယ်ဖရာနဲ့တွေ့တော့อืมဟင် ဒီဆက်မှဆက်မှကိုဟင်နင်ဘဝင်မြင့်နေတယ်သူပြောရင်စိတ်ဓာတ်ကျသွားမှာဆိုလို့ဟင်အဲ့ဒါဘဝင်မြင့်ယောဂဆွဲနေတာဗျမှမေးလားဟင်အဲ့ဒါကိုမျက်ခွန်းသာအုပ်နေတာမျက်လုံးကအောက်ကျမသွားဘူးလေမျက်ကြည်ကကတဲ့တယ်ကြီးကိုဟင်အဲ့ဒါကိုမျက်ခွန်းထွန်းဖောက်ပြီးတော့မမြင်နိုင်ဘူးလားအလင်းအောင်နေသွားမြင်နေတာအဲ့ဒါတရားသိမဟုတ်ဘူးသဘောပေါက်ခလားဟင်နောက်များတို့စိတ်သိဝါဝါတွေရှောက်ဦးမလားအဲ့ဒါကြီးကအဆန်းလုံးရှောက်မနေနဲ့ ဟုတ်ကလားဟိအေးအဲ့ဒါဘဝမြင်ယောဂသွဲနေတာဗျဟိအဲ့တော့ဘဝမြင်ယောဂမဆွဲအောင်ခေါင်းအေးအေးစိတ်ထိုင်ကြလေးနဲ့ခုဒီထိုင်လေးလေးချက်ကလေးကိုတွဲသုံးပေးပါဟုတ်ကလားဗျာတုံတာပါမလားဟိဟိဒါတို့ဟာလားအလုံးပေးတရားဆိုတာအလုံးလုံးဖို့ပေးတာဗျနားထောင်ကောင်းအောင်ပေးတာမဟုတ်ဒီတိုင်းလုံးမှဒီလိုဖြစ်ပါမို့ဟုတ်ကလားဒီလိုလုံးလိုက်ရင် ကိုလေးတွေကြာကြာမထိုင်နိုင်ဘူးလားဗျာမိမိတို့အဋ္ဌာမရောက်အ ਨੇ ဆုံးတဏှာကြီးဟုတ်ကလားတဏှာကြီးဆိုတာဟိုမိနစ်ပေါင်းဘယ်လောက်တော့မိနစ်ပေါင်း60ဆိုတာစက္ကန့်ပေါင်းဘယ်လောက်တော့3600 3600ဟာဆိုတော့ဝင်လေတစ်ချက်ရဲ့ခရီးကို၄စက္ကန့်လုံးနဲ့တွဲ့မယ်ထွက်လေရဲ့ဟိုခရီးကို၄စက္ကန့်လုံးနဲ့တွဲ့မယ် တွက်လို့ရှိရင်ဝင်လေထွက်လေပေါ့အချိန်ပေါင်းဘယ်လောက်ရှိမလို့ဘယ်လိုတဲ့အာလောကရောမဲ့9200ရောက်လို့ရောက်နေ3006ကိုဟုတ်ကလား36ကို4နဲ့စားမှာပေါ့၄ဆက်ကနှုတ်နေကို၄နဲ့စားရမယ်ဘယ်လောက်တော့900ဒီလိုဆိုဝင်လေ450ထွက်လေ450ဟုတ်ကလား တိုင်းယောဂီတို့တထိုင်တွင်းကိုမှတ်ချက်ပေါင်းဘယ်လောက်ရတော့900ပေါ့ဗျာဟင်နည်းသလားဟင်အဲ့ဒီတိုင်းပြီးထိုင်နိုင်ရင်လေအဲ့တော့စိတ်ကိုထိုင်ကြပေးလို့ရှိရင်ကိုယ်ကမသက်သာနိုင်ဘူးလားဒါစိတ်ကိုထိုင်ချပေးနေတာလေတတိကစိတ်ကိုထိုင်ချပေးနေတာရိုင်းတဲ့စိတ်ကိုယင်အောင်တယ်နဲ့ယင်တဲ့စိတ်ကိုနှုတ်လာအောင်ဟုတ်ကလားဗျာ အဲနုညံ့နေတဲ့စိတ်ကိုတိမ်မွေ့လာအောင်တတိလေးကတိတ်ထိုင်ချပေးတာဟုတ်ကလားအဲ့တော့တို့တဏှာကြီးကိုဟို900နှုံးနဲ့ဆိုတော့တရက်ကို9ကြိမ်ရကြောက်ပြီးတော့ထိုင်ရတာဘယ်နှကြိမ်လို့9ကြိမ်ရမနေ့3ကြိမ်ည3ကြိမ်နေ့တစ်ချိန်တင်တယ်ဟင်မနေ့တော့အာထုတကွာနေ့တော့အာမထုဘူးမဖြစ်ရအောင်လေ ရှိတရားကိုအချိန်ကိုတက်ပြီးတော့လှုပ်ပေးထားတာထင်တယ်အဲ့တော့မနေ့3ချိန်ပောက်ကလားည3ချိန်နေ့7နာရီတစ်ချိန်ထင်တယ်ဟိအချိန်ဆက်အောင်လှုပ်ပေးထားတာဟုတ်ကလားဗျာအဲ့တော့တခါမှရင်အချိန်900နဲ့ခုနှစ်ချိန်မှတ်တော့ဘယ်လောက်တော့တရက်အတွက်ကိုဘယ်လောက်စီးပွားဖြစ်တယ်လဲဟဲ့ဟိတွေ့ကိတွေ့ကိ တွေ့ကိန်းတော့တာတွေ့ကိန်းဟေးအဲ့ဒါတွေ့ကိန်းတော့တာတယ်နဲ့ဟေးဟေးဟောတွေ့ကိန်းဆိုတာစီမံချက်လားအင်းဖြစ်ကြလာရဲ့တို့ဟာက6300ဘယ်လောက်ရတော့အတော့6300ပါ300တဲ့ဟေးဒါဖြင့်ဟို6300မှာ300လောက်ရတယ်ဆိုတော့6000က တို့ဘာတို့အယောပေးရတာထင်တယ်ဟိဟိဒီလိုဆိုဆွဲစိတ်ကို မှတ်စိတ်ကလေးနဲ့လဲရတာထင်တယ်ရည်ရွယ်ချက်ကဒါပဲမဟုတ်လားတို့တသက်လုံးလုံးဆွဲနေတဲ့ဆွဲစိတ်တွေကိုဟောကလားသူတွေးချင်းတွေးမယ်ပြေးချင်းပြေးမယ်ဟုတ်ကလားအဲ့ဒီအတွေးတွေအပြေးတွေအကုန်လုံးကိုမှတ်စိတ်ကလေးနဲ့လိုက်လဲနေတာဟင်မှတ်စိတ်နဲ့လိုက်လဲနေတာအဲ့တော့6300မှာ300ရတယ်ဆိုတော့အဲမှတ်စိတ်ကိုဆွဲစိတ်ကမှပြန်လဲနေသလား ဘယ်လိုအာဘယ်လိုဟာတော့များဘုန်းဆွဲစိတ်ကိုမသိနဲ့လဲခိုင်းပါတယ်ဆိုယောဂီတို့ကအင်းဘယ်လိုများကြားပါလိမ့်မလို့သူပြောတာကိုကမသိကိုဆွဲသိနဲ့ပြန်လဲနေသလားဟင်ဟင်အဲအဲ့ဒါတို့ခုချိန်တော့ဖြင့်ဒီလိုလေးနဲ့သွားရမှာပါဟုတ်ကလားဟင်တို့သာကတော့ပါတော့အာနာပါနာမောဟသရိတတဝိတက်ကသရိတတသာ ဒီဝင်လေထွက်လေဒီအနုနုညနဲ့မောဟနဲ့အနုနုညနဲ့ဝိတက်ကိုသူကတိုင်းသိနိုင်တယ်အဲ့တော့နုညနဲ့မောဟပါမောဟဒီအသိဝေဆုံးထင်တယ်ဒေါသဖြစ်တာလူတိုင်းသိတယ်ဟာဒီလူကြီးလောဘဖြစ်လောဘဖြစ်တာကြတော့ဘေးသူသိချင်လည်းသိတယ်သိချင်မှလည်းသိမောဟဖြစ်တာကြတော့ကိုတောင်းသိဘူးသိလားကိုကိုယ်တိုင်ဟင်လောဘဖြစ်တာကသူများမသိချင်ဘူးကိုတော့သိတယ်ဟုတ်ကလားမောဟဖြစ်တာကြတော့ကိုတောင်းသိဘူးရ အဲ့လောက်ငုံညံ့တဲ့စရိုက်ကိုဒီအာနာပါနမှာနိုင်တယ်ဟင်အတွင်းကိုလည်းဒီအာနာပါနပဲနိုင်တယ်ဟုတ်ကလားနိုင်တယ်လို့သာပြောရတာမောဟကဟိုဘဝစကလေးကပါလာတာတယ်နဲ့အခုမှပါတာလားဘဝစကလေးကပါလာတာဟင်ကဘာပေါင်းသူကဘလောက်ရောက်ခဲ့ပြီတော့ဘဝပေါင်းကဟောဘဝပေါင်းကလည်းမရည်တော့နိုင်ဘူးကဘာပေါင်းကလည်းမရည်တော့နိုင်ဘူး ဟိုတခြားကဘာဟိုတခြားဘဝမဆူထားပါနဲ့ဒီဘဝမှာတောင်းဟုတ်ကလားမောဟကမွေးကြရပါလာတာတဲ့နဲ့တို့ကဘယ်တော့မှစတော့တို့ကခုမှစတာသူကဘယ်လောက်ထိခီးတာကြွားနေတော့ငွေကြဲကဟိုအဲ့တော့အာနာပါနပြီးမောဟကိုနိုင်တယ်ဆိုတော့လည်းပဲသူကတိုးကြွကြည်ပြ တို့ဟာလေးကမွေးကင်းစားကြောင်ထင်တယ်ဟင်တို့အာနာပါနာကိုကြောင်ပြီးကြွက်ကိုနိုင်တယ်လို့ဒါလူတိုင်းပြောတာထင်တယ်ကြောင်ပြီးကြွက်ကိုနိုင်တယ်ဆိုပေမဲ့လေဟင်ဟင်ကြွက်ကဘယ်လောက်ကြွက်တုံးများဖြာတော်ကြွက်တို့ဟာပြောရတာဝက်ပတ်စလောက်ရှိဟန်တူပါတယ်ဟင်တော်ကြွက်တောင်ကမတူပါဘူးဥပမာပြတာနင်းများနေသွားသလားတို့ဟင်ဟင် အဲ့တော့ဟိုကတို့ကတတိလေးရခုမှမွေးခင်းစားရှိသေးတာအာနာပါနာတတိယလေဝင်လေထွက်လေမှတတိယမွေးခင်းစားပဲရှိသေးတယ်ကိုကတိုးကြွက်ကြည့်လို့ဗျဟင်အဲယောဂီတို့ဘက်ကဒါလေးကိုစိတ်ရှိရှိဇွဲပါပါနဲ့ဒီမွေးခင်းစားလေးကိုအားကောင်းအောင်လုပ်နိုင်မှာဗျအာမကောင်းရင်တော့တိုးကြွယ်ကြီးကြိုက်လို့အမီးတောင်ကြတယ်ဦးမထင်ဘူးဟင်ဘယ်နဲ့တော့ ခု6300ဆိုတော့300အမီးထင်တယ်ဒီ300လေးဟောဟင်တော်တော်တိုက်ခါလေးဦးမယ်ထင်တယ်ဟုတ်ကလားဗျာအဲ့တော့စိတ်ကလေးရှိပြီးသားမှာဇွဲလေးရှိပြီးသားမှာဟုတ်ကလားအကျမ်းကိုအကျမ်းနဲ့တိုက်လို့မရဘူးဟုတ်ကလားအကျမ်းကိုတို့ကအမှုနဲ့တိုက်ရမှာထင်တယ်ကောင်းအေးအေးစိတ်ထိုင်ကြကြနဲ့စိတ်ရှိရှိဇွဲရှိရှိနဲ့ဟုတ်ကလားဇွဲစိတ်ဒီစိတ်ဒီသူ့ တဘာဝအတိုင်းပြေးခြင်းနဲ့ပြေးမယ်တွေးခြင်းနဲ့တွေးမယ်သူ့လုပ်တွေသူလုပ်လိမ့်မယ်ထင်တယ်ဟဲ့ဒါသူ့လုပ်ကိုအဲ့တော့သူ့လုပ်နဲ့သူ့ခွင့်ကြီးကိုတွားပြီးတော့ဟန်တာခြင်းပိတ်ပင်ခြင်းရှိပါနဲ့ဟုတ်ကလားသူ့လုပ်သူလုပ်လိမ့်မယ်တို့ကကိုယ့်လုပ်ကိုလုပ်ဖို့ပဲထင်တယ်တွေးခြင်းနာတွေးတိုင်းတို့ကအမှတ်တမ်းမလွတ်နဲ့တိုက်တော့တွေးသားဟုတ်ကလားတို့ကအမှတ်တမ်းမလွတ်နဲ့ဟုတ်ကလားဗျာဟင်အဲ့တော့ तू ဘလောက်ပဲတွေးနေနေ တို့နောက်ကအမှတ်ကလိုက်နေရင် तू ပြည့်ညတ်ကိုဖော်ထုတ်ရဲဖော်ထုတ်ခွင့်ရှိပါဦးမလားဖော်ထုတ်ချိန်ရောရပါဦးမလားအဲပြည့်ညတ်မှာ तू ဖော်ထုတ်ချိန်မရလို့ရှိရင်ပြည့်ညတ်ကိုမယူဖြစ်တဲ့ကြိုက်ပြီးမကြိုက်ဝင်ဦးမလားဗျာဘာဝင်တော့ဘူးဗျာဟုတ်ကလားအဲ့ဒီပြည့်ညတ်ကိုဖော်ထုတ်ပြီးကောင်းအေးမကောင်းကြိုက်မကြိုက်အဲ့ဒါဝင်လာမှကိလေသာဖြစ်တာမဟုတ်လားဗျာဟင်အဲ့ဒါမပါရင်ကိလေသာဖြစ်ပါမလား အဲ့တော့သူဒီသဘာပေမဲ့စပယ်ချင်းပဲအတွေ့ဟာဟိအဆံမပါတာကိုဘယ်လိုခေါ်တော့စပယ်ချင်းလေလားဟိအဲ့လိုဖြစ်အောင်သူတွေးတာကိုသွားပြီးစိတ်ကိုချုပ်ချင်းတုတ်ချင်းမရှိပါနဲ့သဘောပေါက်သလားအဲ့ကိုယ်မှတ်ပါတွင်တွင်မှတ်ပေးသမ်းပါဟိသူ့သွားရန်လုပ်နေဖို့လိုသေးလားချုပ်ချယ်ဖို့ကလိုသေးလားတွေးသမ်းမှစေဟုတ်ကလားနောင်ယောဂီတို့ကိုယ်တိုင်အတွေ့အကြုံသိလာလိမ့်မယ် အခုတို့အာရုခါကတော့အတွေ့ဒီဒါဟိုကြံသိမှုဖြစ်တဲ့အတွက်နံလို့ပြောမှာမဟုတ်ဘူးလားနောင်ယောဂီတို့မှန်အားကောင်းလာရင်တွေးတာလေယုံနာနှစ်ပါးနှစ်ခုပါရတာလေဟင်အင်းမှန်အားကောင်းလာလို့ရှိရင်တခါတရံလဲဝဲရင်ညုံကနှလုံးသွေးကြတဲ့နေရာလေးမှာဗဟုထားပြီးအတွေးပေါ်နေတတ်တွေးလှုပ်ရှားမှုတိုင်းလေဟင်တခါတရံရင်ညုံမှာတယ်ဗျတခါတရံဘဝင်လေးမှာတယ်ဗျတခါတရံငယ်လေးမှာဟုတ်ကလား အဲ့တစ်ခုနေရာတစ်ခုမှာတွေးလှုပ်ရှားမှုလေးနဲ့ဒီကအတွေးလေးနဲ့ယုံနာနှစ်ပါးသုံးတာသွားတွေးလိမ့်မယ်ဟုတ်ကလားအဲ့တော့ခုချိန်တော့ဖြင့်တွေးတာတွေးမှန်းသိတော်ပြီဟုတ်ကလားယုံနာတစ်ပါးသုံးလုံနေတာကြည့်မနေနဲ့ဒီနေရာမှာတိတိဖို့ယောဂီလိုခိုင်းတာမဟုတ်ဘူးမှတ်ဖို့ခိုင်းနေတာဟုတ်ကလားတို့တော်စကားနဲ့ပြောရလို့ရှိရင်ဟိုလေများဟိုလှုပ်တဲ့လေသမားကပထမဆုံးပြိုးခင်းအရင်လောက်ရတာတင်တယ်ပြိုးတာရင့်တော့ဘာလို့တော့ စိုက်ခင်းကြပါတယ်ဒီချိန်မှာတတိစိုက်ရင်တော်ပြီစိတ်သာအားလေးနဲ့လေပြိုကင်းပြိုကင်းဟုတ်ကလားစိုက်ခင်းလို့မနေနဲ့ဟုတ်ကလားဟိုတိအောင်လည်းကြိုးစားမနေနဲ့ဟုတ်ကလားအဲ့ဒီအမှတ်ကလေးပဲအဲ့ဒီအမှတ်ကလေးလေတိအောင်ကြိုးစားမနေနဲ့ဆိုတော်လည်းပဲတို့မနေ့ကဆင်းရင်စိတ်ကလေးနဲ့လူကြီးပွဲကြီးပြောခဲ့တယ်ထင်တယ်ဟုတ်ကလားအင်းကလေးပွဲကြီးမဖြစ်အောင်ဆင်းရင်စိတ်ကလေးထည့်ပေးဟုတ်ကလားဝင်ဘယ်လိုလုပ်ထွက်ဘယ်လိုလုပ် အတွင်းကလေအဲ့တော့အေးပြီးနှွေးပြီးမသိနိုင်ဘူးလားဗျာဝင်တော့ဘယ်လိုနေတော့ထွက်တော့ဘယ်လိုနေတော့ဒါခေါင်းအေးမှပေါ်နိုင်တယ်ခေါင်းမအေးရင်ဝင်လဲပူပူထွက်လဲပူပူပဲဟုတ်ကလားဗျာစိတ်ထိုင်ကြမှာပေါ်နိုင်သည်စိတ်ထိုင်မကြရင်အဝင်လဲပူပူထွက်လဲပူပူပဲဗျာသဘောပေါက်သလားအဲ့ဒါအဓိကပဲဟုတ်ကလားဟိုအနေအများတို့အလေးအပေါ်တို့အတူရှိတို့ဆိုတာသိနိုင်တဲ့သဲငုံသားကပေါ်ပြတော့ပါ သိချင်သိမသိချင်သိဒီလေးချက်ဒီနှစ်ချက်သိရင်ပြီးပြီတင်တယ်ဒီလေးတွဲမှာလေအေးမှုနှွေးမှု အေးမှုနှွေးမှုဟုတ်ကလားအဲ့ဒါသိတာဒီပြင်ယောဂီတို့တရားသိတာတရားရကိုထဘယ်ကမှလိုက်ကြဘူးဟုတ်ကလားငရုတ်တီးစားပြီးမှတ်တဲ့ယောဂီစတ်တာပဲသိမှာပေါ့ထင်းရစားမှတ်ရင်ဟောချိုးတာပဲသိမှာပေါ့နှာခေါင်းနဲ့လေးနဲ့တိုက်တာမှတ်ရင်ဟောအေးဒါပဲသိမှာပေါ့ဟုတ်ကလားဗျာအင်းဒါမှတ်တာဒါသိရမှာပေါ့ တခြားဘာမှသိကြမရှိဘူးဟုတ်ကလားဗျာအေးတာနှွေတာပြီးလဲနာပြီးပြားလေးကပ်ပြီးမှတ်နေတာမှာခေါင်းအေးလို့သိထိုင်ကြလေဒီကမှန်အားတွေကဖင့်လာလေအေးမှုနှွေမှုတွေပူထင်ရှားလေဖြစ်လာပါလိမ့်မယ်ဟုတ်ကလားဗျာကဲမှတ်တာပလားဒီကနေ့ထိုင်ပုံလေးကိုဟိုတနည်းကြအောင်ထိုင်တတ်ဖို့ပြင်ပေးတာလေအေးကဲနာကြသို့